ဓမ္မရာဇဝင်ဒုတိယဆောင်အခန်းကြီး1အငယ်1မှ16ရှောလူတည်သောနောက်ဒါဝိဒ်သည် အာမလက်လူတို့ကိုလှုပ်ကြံရာမှပြန်လာ၍ဇီကလမြို့၌နှစ်ရက်နေပြီးလျှင် သုံးရက်မြောက်သောနေ့တွင် လူတယောက်သည်မိမိအဝတ်ကိုဆုပ်လျက်မိမိခေါင်းပေါ်မှမြေမှုန့်ကိုတင်လျက်ရှောလူတက်ကလာ၍ဒါဝိဒ်ထံသို့ရောက်သော မြေပေါ်မှ ပြတ်ဝတ်လျက်ရှိခိုး၏ ဒါဝိဒ်ကလည်းအဘယ်အရပ်ကလာသနည်းဟုမေးလျင်ထိုသူကကျွန်တော်သည်ဣဒရေလတက်က ပြေး၍လာပါသည်ဟုလျှောက်လေ၏ဒါဝိဒ်ကလည်းအမှုကားအဘယ်သို့နည်းငါအားပြောပါလော့ဟုမေးလျင် သူကဣဒရေလလူတို့သည်စစ်တိုက်ရာတွင် ပြေး၍အများတို့သည်လဲလျက်သေးပါပြီရှောလူနှင့်သားတော်ယောနသန်လည်းသေပါပြီဟု ပြန်လျှောက်လေ၏ထိုသတင်းကိုကြားပြောသော လူလင်အားဒါဝိဒ်က ရှောလုနှင့်သားတော်ယောနသန်တေချောင်းကိုသင်သည်အဘယ်သို့တိဒနီဟုမေးပြန်လျင် ထိုလူလင်ကကျွန်တော်သည်ဂိလဘောတောင်ပေါ်သို့အလိုလိုရောက်သောအခါရှောလူသည်လှံတော်ကိုထောင်၍နေပါ၏ယထာစီသူရဲ့မြင်းစီသူရဲ့တို့သည် ပြင်းထန်စွာလိုက်ကြ၏ရှောလူသည် နောက်တော်သို့ကြည့်သည်ဖြင့်ကျွန်တော်ကိုမြင်၍ခေါ်ပါ၏ကျွန်တော်ရှိပါသည်ဟုလျှောက်သောအခါ သင်သည်အဘယ်သူနည်းဟုမေးလျင် ကျွန်တော်သည်အာမလက်လူဖြစ်ပါသည်ဟုပြန်လျှောက်ပါ၏ရှောလူကလည်းငါထံသို့လာ၍ငါကိုတတ်ပါတော့ငါအသက်မသေးနိုင်သောကြောင့်ပြင်းစွာသောဝေဒနာကိုခံရ၏ဟုဆိုသည့်အတိုင်းလဲသောနောက်အသက်မရှင်နိုင်သည်ကိုကျွန်တော်သိလျင်သူထံသို့တွား၍တတ်ပါ၏ခေါင်းတော်၌ဆောင်းသောဥယျာဉ်နှင့်လက်ယုံတော်၌ဝတ်သောလက်ကောက်ကိုချွတ်ယူပြီးလျင် ကျွန်တော်သခင်ထံတော်သို့ဆောင်ခဲ့ပါသည်ဟုလျှောက်လေ၏ထိုအခါဒါဝိဒ်သည်မိမိအဝတ်ကိုဆွဲဆုပ်၍သူ၏လူအပေါင်းတို့သည် ထိုနည်းတူပြုကြ၏ရှောလူမှဆ၍တာတော်ယောနသန်ဒါဝရဖျား၏လူများဣသရေလအမျိုးသားများတို့သည်ဓာဖြင့်လဲတေသောကြောင့်သူတို့အတွေ့ညာဦးတိုင်အောင်ငိုကြွေးမိတမ်း၍အစာကိုရှောင်ကြ၏ထိုသတင်းကိုကြားပြောသော လူလင်အား ဒါဝိဒ်ကတင်သည်အဘယ်အရက်ကလာသနည်းဟုမေးလျင်ထိုသူကကျွန်တော်သည်တပန်းအမျိုးသားအာမလက်လူဖြစ်ပါ၏ဟုပြန်လျှောက်တော်ဒါဝိဒ်ကဒါရဖျားအခွင့်နှင့်ဘိသိက်ခံသောသူကိုတတ်ခြင်းငှာတင့်လက်ကိုအဘယ်သို့ဆန့်ဝတ်သနည်းဟုဆိုလျက်လူလင်တယောက်ကိုခေါ်၍သူကိုတွားတတ်တော်ဟုဆိုသည့်အတိုင်းလူလင်သည်လှုပ်ကြံ၍တတ်လေ၏ဒါဝိဒ်ကလည်းသင်၏အသွေးသည် တင့်ကောင်းပေါ်မှာတည်စေဒါဝရဘုရားအခွင့်နှင့်ဘိသိက်ခံသောသူကို ကျွန်တော်တတ်ပါပြီဟုတင့်နှုတ်သည်တင့်တစ်ဖက်၌တက်သေးခံလေပြီဟု ဆို၏အငယ်16မှ29ဒါဝိဒ်သည်ရှောလူနှင့်သားတော်ယောနသန်ကြောင့်ငိုကြွေးမြည်တမ်း၍ယူရမျိုးသားတို့အားတင်စေသောလေးတီချင်းဒီဟုသော ရာရှာစာ၌ပါသောတီချင်းစကားဟုမူကား အိုဣဒရေလဂုံတရေသင်ဤမြင့်သော အရက်တို့၌သင်သည်အသေးခံလေပြီ သူရဲတို့သည်လဲသေးကြပြီတကားထိုတရင်ကိုဂါသမြို့၌မပြောကြနှင့်အာရှကေလုံမြို့လန်တို့၌မချမ်းမပြောကြနှင့်ဖိလိတိအမျိုးသမီးတို့သည်ဝမ်းမြောက်၍အယေပြားလိချင်းကို မခံသော အမျိုးသမီးတို့သည်ရှင်လန်းကြလိမ့်မည်ဟုစိုးရိမ်เสียရှိ၏။အိုဂိလဘောတောင်တို့ သင်တို့အပေါ်မှာနှင်းမကြစေနှင့်မိုးမရွာစေနှင့် ပူဇော်စရာအသီးကိုတီးသောလေခွက်မရှိစေနှင့် အကြောင်းမူကားထိုအရ၌သူရဲဆောင်သောဒိုင်းဒီဟုသောရှောလူဆောင်သောဒိုင်းလွှားစီနှင့်လိမ့်ပြီးသောလက်နက်တော်ကိုရှုံချလေပြီတကားသူရဲတို့၏အသွေးခွန်အားကြီးသောသူတို့၏စီဥမှယောနသန်၏လေးသည်နောက်သို့မလှမ်းရှောလူ၏ဓာတော်သည်ကိုချီးပြန်၍မလာတတ် ရှောလုနှင့်ယောနသန်သည်ချစ်တတ်သောသဘောရှိ၍အသက်ရှင်စဉ်အခါမိတ်ဆွေဖြစ်လျက်၊အသက်သေသောအခါတယောက်နှင့်တယောက်မကွာဘဲလျက်နေကြ၏။သူတို့သည် ရွှေလင်းတထက်မြန်၍ခြင်္သေ့ထက်ခွန်အားကြီးကြ၏။အိုဣသရေလအမျိုးသမီးတို့၊ရှောလုကိုငိုကြွေးကြလော့။သင်တို့ကိုလှသောကမ္ဗလာနီနှင့်ဝတ်စေ၍၊သင်တို့အဝတ်၌လည်းရွှေတန်ဆာနှင့်ဆင်စေတော်မူ၏ စစ်တိုက်ပွဲ၌သူရဲတို့သည်လဲတေကြပြီ။အိုယောနသန်သင်၏မြင့်သောအရတ်တို့၌သင်သည် အသေးခံလေပြီတကား။ငါညီယောနသန်သင်ကြောင့်ငါညှိုးငယ်ခြင်းရှိ၏။သင်သည်ငါမိတ်ဆွေကြီးဖြစ်၍ငါကိုချစ်သောမေတ္တာသည်အံ့ဩပွေသောမေတ္တာမိမကိုချစ်တတ်သောမေတ္တာထက်သာ၍အာကြီးသောမေတ္တာဖြစ်၏။သူရဲတို့သည်လဲတေကြပြီတကား။ စစ်တိုက်လက်နက်တို့သည်ဆုံးကြပြီတကားဟုပါတည်း